အခုနနေ6ပါးမှာတဏီနဲ့မာနအိတ်တာမစ္စရိယအညစ်အကြေးတွေတွေ့လို့ရှိရင်လည်းပဲခုနနေ6ပါးမှာတဏီနည်းနဲ့လျှော်ဆေးပါတဲ့ကြေးမှုံပြင်းမှာရုပ်ကိုကြည့်တယ်လို့မြတ်စွာဘုရားရဲ့တရားတော်တည်းဟုသောမှန်ပြမှမိမိရဲ့စိတ်ကို တင်ပြီးတော့အငြိအကျေးစင်မစင်ရှိမရှိကြည်ပါတဲ့ဟုတ်လားသစိတ်တတုတ်တန်ရှင်းကြည်လင်ကြေမုံမြင်ဝဲတင်တွင် ရူပလှမလာကို နေညာမရွေကြည်စစ်ဆေး၍ယင်ချေမဲ့ပြဝချံပေါက်နှင့်ညင်မြောက်တင်တိဖုအကျိတ်ကိုစေတိတ်ပဲရှာပမာလာသူမြတ်ဖျားဗုဒ္ဓဟောညွန်ပြသည့်ဓမ္မကြည်လင်းကြေမုံပြင်ဝဲတင့်တွင်မနာစိတ်အလှကိုတင့်တွင်မနာမနာဆိုတာစိတ်တင့်တွင်မနာစိတ်အလှကိုနေညာမရွေတင်စစ်ဆွေး၍ ညစ်ကြေးကိလေတွေ့ခဲ့ပြီသော6ထွေနီးဖြင့်ပျောက်စေလွင့်မှမလက်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်စွာသည်တဲ့ဆိုသန့်ရှင်းကြည်လင် မိစိတ်တဏ္ဍမှာဒါဖြစ်ရင်အငြိအကျေးပဲဒါဖြစ်ရင်ဖြူစင်တဲ့စိတ်ပဲလို့သိအောင်ဘယ်လိုလုပ်ပါမလဲဖရာလို့မေးစရာရှိတော့မြတ်စွာဘုရားကဝဋ္ထတုတ်မေဇိမနိကေဥပရိပန္နာတဝဋ္ထတုတ်ဒေသနာမှာအငြိအကျေး16ပါးကိုမြတ်စွာဘုရားကရွေးကောက်ပြီးတော့လက်ညှိုးထိုးပြခဲ့ဥပကိလေသာလို့ခေါ်တယ် စိတ်ထဲမှာဒါတွေဖြစ်ရင်ဒါအညစ်အကြေးပဲလို့မှတ်ရောတဲ့ဥပကိလေသာဆိုတာစိတ်ညင်မဲ့ကြောင့်116ပါအဘိဇာသူတစ်ပါးစီစိမ်ကိုမိမိစီစိမ်ဖြစ်စေလိုသမှုရှေ့ရှုကြံစီခြင်းနဲ့သူအင်ကြီးလေးငါအင်ကြီးဖြစ်ရင်ကောင်းမှာပဲသူတိုက်ခလေးငါတိုက်ဖြစ်ရင်ကောင်းမှာပဲလို့လူကျင်တတ်မဲ့တဲ့လောဘနဲ့စဉ်းစားကြံစီတာအဘိဓါတဲ့ဝိသမလောဘကိုယ်ပစ္စည်းကိုသာနှစ်သက်တတ်မဲ့ပြီးညှိတွယ်နေတာမဟုတ်ပဲနဲ့သူတစ်ပါးပစ္စည်းလည်းလှမ်းပြီး ညှိတွေ့တတ်မြတ်တာဟာဝိသမလောဘပဲတဲ့ကိုပစ္စည်းလည်းပဲအလွန်အမင်းတတ်မြတ်ရင်ဝိသမလောဘပဲမတတ်တာလို့တတ်မြတ်ရတာဆိုလို့ရှိရင်တော့ဒါဝိသမလောဘမခေါ်နိုင်သေးဘူးအလွန်မင်းတတ်မြတ်ပြီဆိုလို့ရှိရင်တော့ဒါဝိသမလောဘပဲနောက်ဗျာပါဒသူတစ်ပါးရဲ့အကျိုးကိုဖျက်ဆီးလိုတဲ့စိတ်သူတစ်ပါးရဲ့အကျိုးဆိုတာသူတစ်ပါးကိုနာမည်ဖျက်ခြင်းတဲ့စိတ်သူတစ်ပါးကိုဂုဏ်သိက္ခာချခြင်းတဲ့စိတ်သူတစ်ပါးပစ္စည်းပျက်စီးစေခြင်းတဲ့စိတ် သူတို့ဘာအချွေအရာနှဲစေခြင်းနဲ့စိတ်သူတို့ဘာချစ်ခင်မှုနှဲစေခြင်းနဲ့စိတ်အစရှိသည်ပေါ့လေသူတို့ဘာအကျိုးပျက်စီးစေလိုတဲ့စိတ်ဟာပြပါဒအဲအမျက်ထွက်တာဒေါသဟာကောတာလို့ခေါ်တယ်တဲ့ဒါကြောင့်သူပစ္စည်းကိုရလို့အဘိဇ္ဇာအလိုရှိကဝိတမလောဘအကျိုးဖြစ်လို့ခေါ်ဆိုပြပါစိတ်ဆိုးကဂေါဒမှတ်လေပါဆို ဟမက္ခပလာသအိတ်တာတဲ့အဲ့ဒီစကလုံးတွေကတချို့ဒီစကလုံးတွေကြားတောင်မကြားဘူးအဲ့ဒါတွေဟာအညစ်အကြေးတွေပဲတဲ့ဥပနာဟဆိုတာရံညိုးဖွဲတာမကြည်နိုင်မချမ်းနိုင်တာတနေ့နေ့သိမနော်ဟုတ်ကဲ့လားပါတယ်ပြန်လေတဲ့ငှက်ခါမိုးပေါ်ရောက်မှသိမနော်ဟုတ်ကဲ့လားအဲ့ဒါအဲ့ဒါရံညိုးဖွဲတာမဟုတ်လား အဲ့ဒါပြောတာမက်ခသူကျေးဇူးကိုခြေဖြတ်တာကိုယ်ပေါ်ပြုထားတဲ့ကျေးဇူးကိုမသိရုံမဟုတ်ပဲနဲ့ကျေးဇူးမတင်ရုံမကပဲနဲ့သူကျေးဇူးကိုခြေဖြတ်တယ်သူကိုမကောင်းပြန်ပြုတာအကျိုးရောက်အောင်ပြုတာဒါကျေးဇူးဖြစ်တဲ့မက်ခခေါ်တယ်နောက်ပလာတမိမိရဲ့သာသူကိုတက်ပြီးတော့မနိုင်တနိုင်နဲ့ပြိုင်တာကိုကိုနဲ့ဓာတ်လူဖြစ်နေတဲ့လူပြိုင်တာကိုတော့ပလာတလို့ဒီလိုမဆိုဘူး ကိုယ့်ရဲ့သာသူကိုတက်ပြီးပြိုင်နေကိုယ့်ရဲ့သီလသာသူတက်ပြိုင်နေကိုယ့်ရဲ့သမာဓိသာသူပြက်တက်ပြိုင်နေကိုယ့်ရဲ့ပညာသာသူပြက်တက်ပြိုင်နေဥပမာဆိုကြပါစို့အာဟိုပုဂ္ဂိုလ်ကသီလသမာဓိနဲ့ပြည့်စုံလို့မလို့သူ့ကိုအခမ်းအနားတွေပြင်းနေဖိတ်တယ်လူကြီးအရာမှန်ထားတယ်အဲကိုကတက်ပြိုင်နေအမေငါလည်းသူ့လောက်တော့ရှိတယ်ပါငါသီလလည်းသူ့လောက်တော့ရှိတယ်ငါသမာဓိလည်းသူ့လောက်တော့ရှိတယ်ငါကတော့မဖိတ်ဘူးငါကတော့လူကြီးအရာမထားဘူးအဲလိုတက်ပြိုင်တာအဲ့ဒါပလာတာတဲ့ နောက်အိတ်သာဆိုတာကမနာလိုတာမနာလိုတယ်ဆိုတာဘယ်လိုဟာလဲကိုယ်တဲ့သာရာကိုမနာလိုတာကိုယ်တဲ့ပစ္စည်းသာရာမနာလိုဘူးဟုတ်လားကိုယ်တဲ့ရုပ်ချောတာကိုမနာလိုဘူးကိုယ်ရဲ့ပညာတတ်တာကိုမနာလိုဘူးကိုယ်ရဲ့လူကြီးလူငယ်ပေါ်ပြပေါ်များတာကိုမနာလိုဘူးဘုန်းကြီးတွေလည်းရှိတာပဲကြီးဘူးလားရှိတာပေါ့ဘုန်းကြီးတွေလည်းပဲ ကိုယ့်ရဲ့ဘုံကြီးရဲ့မနာလိုတော့ဘူးကိုယ့်ရဲ့နာမည်ကြီးရဲ့မနာလိုဘူးကိုယ့်ရဲ့ဇာတရဲ့မနာလိုဘူးအခြေခံစိတ်တညံ့လို့ယောနိသမနတိကာရမထားနိုင်ရင်တော့ဖြစ်တာပဲဒါကြောင့်ဘုန်းကြီးကဆင်းရဲငြိမ်းအေးချမ်းသာရေးတရားခရိယာနေဟောတဲ့အခါမှာဒီမနာလိုတဲ့အိဒါတရားဟာအကုသိုလ်တရားထဲမှာတော့အယုတ်ညံ့ဆုံးတရားမကောင်းဆုံးတရားပဲလို့ဘုန်းကြီးကထဲဟောခဲ့တယ်မဟုတ်ဘူးလား ကိုနဲ့ဘာမှလည်းမဆိုင်ကိုလည်းဘာမှမရပဲနဲ့သွားပြီးတော့သူတို့ကကောင်းစားချမ်းသာတာကိုမနစ်မြို့တဲ့စိတ်ဖြစ်နေတာပိုက်ဆံမရပဲနဲ့ဆင်းရဲနေတာဟုတ်ကဲ့လားတော်တော့ကိုအသုံးမကျတဲ့တရားဒီတရားဘုန်းကြီးဒီတရားမုံနယ်ဆိုတဲ့စကားသုံးရမယ်ဆိုလို့ရှိရင်တော့ဒီတရားအမုံဆုံးပဲဟုတ်ကဲ့လားမုံနယ်ဆိုတဲ့စကားတရားစကားကိုသုံးရမယ်ဆိုရင်တော့ဒီတရားအမုံဆုံးပဲတော်တော်ဘုန်းကြီးကမုံနယ်ဆိုတဲ့စကားမသုံးဘူး မကြိုက်ဘူးပေါ့နော်မကြိုက်ဆုံးတရားပေါ့ဆိုယံညိုဖွဲကဥပနာဟာယေရှုဖြစ်ကမေခမှတ်ပါဘုရားယေရှု ဒီမှာအိတ်တာခေါ်တဲ့မနာလိုမှုနဲ့ပတ်သက်လို့အကျယ်တဝင်းဆောင်ပုဒ်ကလေးတစ်ခုကြည်သားမှာဘုန်းကြီးကအဲ့ဒီတရားလူတိုင်းကင်းစေချင်တာအိတ်တာမနာလိုတာမစ္စရိယကနှမျောတွန့်လိုတာမနာလိုမှာချွေရန်กว่าကြည်သာချွေရန်စီတဲ့မနာလိုတဲ့လူများမှာအချွေရန် မရှိဘူးတဲ့ချွေရမရှိဘူးတဲ့သူတစ်ပါးစိတ်တိုင်းချမ်းသာကိုဝမ်းမြောက်ကြည်သာရှိတဲ့လူများမှာတော့အချွေရပေါ်တယ်တဲ့မပေးလူကမွဲပြာကြလူမပေါ်ကျွယ်သည် မပေးရမလူရမွဲတယ်မလူလို့မရှိမရှိလဲလူဟုတ်ဘူးလားရှိသလားလူရမှာမဟုတ်လားရှိသလားလူရင်လူရင်ကတဖြည်းဖြည်းရှိလာမှာမဟုတ်လား အဲဒါကြောင့်မလို့မရှိလို့လှူမလှူလို့မရှိမဟုတ်ဘူးမရှိလို့မရှိရင်လည်းပဲရှိသလောက်လှူရမယ်ဟုတ်ကဲ့လားသူကိုချီးမြောက်ကိုကုံမြောက်ဤတဲ့ဟောသူတို့ဘာကိုချီးမြောက်ရင်ကိုကုံမြောက်တာပဲတဲ့သူတို့ဘာကောင်းကြောင်ပြောတဲ့ပုဂ္ဂိုလ်ကိုဘယ်သူကအထင်သေးမလဲမသေးဘူးဩတော်လိုက်တာနော်သူတို့ဘာဂုံကျေစုသိတတ်တဲ့ပုဂ္ဂိုလ်ပဲအများကချီးမြောက်တယ်နော်ကိုကိုချီးမြောက်ကိုကုံမြောက်ဤ သူ့ကိုချီးမြောက်ကိုကိုမြောက်ဤယွင်းဖောက်အလိုဝမတိုနှင်းဒီနေရာမှာဝမတိုဆိုတာမနာလိုနဲ့လို့ပြောလိုတာယွင်းဖောက်အလိုဝမတိုနှင်းသူ့ကိုဂုံနှိမ့်ကိုဂုံနှိမ့်ဤဟောပါတယ်တော့အဲသူ့ကိုကိုနှိမ့်ချသူ့ဂုံကိုနှိမ့်ချပြီးပြောမယ်ဆိုလို့ရှိရင်အဲ့ဒီပြောတဲ့စကားကြားတဲ့ပုဂ္ဂိုလ်တွေကကိုယ်ဘယ်နဲ့ထင်မလဲအမလေးသူကဖြင့်တော့မတော်ပဲနဲ့သူများလျှောက်ပြောနေလိုက်တာ မဟုတ်ဘူးလားကိုယ်ထင်သေးသွားပြီတဲ့ဂုံနှိမ့်သွားပြီသူကိုဂုံနှိမ့်ကိုယ်ဂုံနှိမ့်ဤစိစိတ်အရာသူချမ်းသာ၌အိတ်သာမပြူဝမ်းမြောက်ရှုလောသူတစ်ပါးရဲ့စီစဉ်သူတစ်ပါးချမ်းသာကိုမနာလိုစိတ်မရှိပါနဲ့တဲ့သူတစ်ပါးချမ်းသာတာစီစဉ်ဥစ္စာနဲ့ပြည့်စုံတာဝမ်းသာပါတဲ့ဝမ်းသာရင်ဘသူအကျိုးလဲကိုအကျိုးပေါ့ကိုဝမ်းသာရင်ကိုမချမ်းသာဘူးလားကိုမှကုသိုလ်စိတ်မဖြစ်ပေဘူးလား ကိုယ်စိတ်မစင်ကြယ်ဘူးလားအဲသူတစ်ပါးချမ်းသာတာသူတစ်ပါးစီစဉ်ဥစ္စာပြည့်ပြည့်စုံတာနဲ့ကိုကဝမ်းသာတော့ပိုက်ဆံမပေးရဘဲနဲ့ကုသိုလ်ရပြီးချမ်းသာနေတာဟုတ်ကလားစီစိတ်အရာသူချမ်းသာ၌အိတ်သာမပြူဝမ်းမြောက်ရှုလောသူကိုစောင့်မှသူကကိုကိုကြည်ညိုမေတ္တာစောင့်နိုင်ရ၏သူကို ဂုံတိတ်ခါမပြည့်စည်အောင်စောင့်စည်းထိမ့်သိမ့်ပေးမှသူကလည်းကိုယ့်ကိုယ်ကိုစောင့်စည်းတဲ့အခါကျတော့သူရောကိုရောနှစ်ဦးလုံးမေတ္တာမျှပြီးတော့မချမ်းသာပေဘူးလားအဲ့ဒါလည်းပဲမွန်လီဆရာတော်ဘုရားကြီးရဲ့မဂဒေဝလင်္ကာသစ်ပဲမဂဒေဝလင်္ကာသစ်ဟာနှမ်းအောင်မကြည့်တဲ့လူတွေအတွက်နာမည်ပြက်နေတယ်ဘလို့နာမည်ပြက်နေတယ်လဲဆိုတော့ဒီဆရာတော်ကြီးအမျိုးသမီးတွေ မကောင်းကြောင်းတွေပဲရှောက်ရေးနေတယ်ဆိုပြီးတော့အဲ့ဒါနာမည်ပြက်နေသူတို့ဒါလေးတွေကြတော့သူတို့မတွေးကြဘူးအမှန်တန်ကောင်းတဲ့ဟာတွေသူတို့မတွေးကြဟိုအမျိုးသမီးတွေကိုခုနာလာဇတ်တော်လာတဲ့အတိုင်းဆရာတော်ကြီးကအမျိုးသမီးတွေနဲ့ပတ်သက်လို့ရေးထားတာဟိုမကတွေပါမင်းကြီးကသူ့သားကိုဆုံးမတဲ့အနေနဲ့သားမဖြစ်တဏ္ဍမဖြစ်ရအောင်မကျူးလွန်နာနာမကျူးလွန်ရအောင်အမျိုးသမီးတွေနဲ့ပတ်သက်လို့သားကိုဆုံးမတဲ့ဟာခုနာလာဇတ်ထဲက စကားတွေအကုန်လုံးယူပြီးရေးထားတာအဲ့ဒီထဲမှာတော့အမျိုးသမီးတွေတစ်စက်မှမကောင်းဘူးအဲ့ဒါကို ကြည့်ပြီးတော့ဒီစာအုပ်ကြီးဟာတဲ့အမျိုးသမီးတွေမကောင်းရေးတယ်လို့ဆိုတဲ့ဒီလိုကောင်းတဲ့ဟာတွေသူတို့မတွေ့ဘူးသူကိုချီးမြောက်ကိုကုံမြောက်ဤရွင်ဖောက်အလိုဝမတိုနှင့်သူကိုဂုံနှိမ်ကိုကုံနှိမ်ဤစီစိတ်အရာသူချမ်းသာ၌အိတ်တာမပြုဝမ်းမြောက်ရှုလော့သူကိုစောင့်မှသူကကိုကိုကြီးညိုမေတ္တာစောင့်နှရာဤဆိုမနာလိုမှ Amen. အတွက်ဆင်ញင်မှုအိတ်တာဆိုတဲ့စိတ်အငြင်းမဲကို ဖြူစင်အောင်ဆေးဖို့နီးနောက်ကသရာမရှိမပေးမလူမုံသေးဟုဤပေလူတတ်သောချစ်စေကြော်ဤလူဘောဌာနဤလောက၌စိတ်ကကြည်စွာစေတနာနှင့်သရာဝံတွင်ပေကန်းခြင်းဟာရခြင်းတတဝမ်းမြောက်စွာသည်မင်္ဂလာလွန်မြတ်ဖြစ်တရာဒါကမစ္စရိယခေါ်တဲ့မိမိပစ္စည်းကိုနှမျောတွန့်လို့တဲ့စိတ်အငြိကြေလျှော်စေဖို့နီလာ သရာမရှိမပေးမလူသရာဆိုတာယုံကြည်မှုဖရာယုံကြည်မှုတရားယုံကြည်မှုသံဃာယုံကြည်မှုကောင်းတာလို့ရင်ကောင်းကျိုးရတယ်ဆိုတာလို့ရင်ဆိုးပြရတယ်ဆိုတဲ့ကံကံရဲ့အကျိုးရတရားကိုယုံကြည်မှုသာရှေ့သွားမရှိဘူးဆိုလို့ရှိရင်တဲ့သရာတရားမရှိရင်မပေးမလူဘူးတဲ့အဲ့ဒီမပေးမလူဘူးဆိုလို့ရှိရင်တော့မုံသေးပဲတဲ့မပေးမလူမုံသေးဆိုတော့လည်းပဲတကယ်တော့မပေးမလူခြင်းကြောင့်ဖြစ်တာက မွဲပြကြတာပေါ့ဟုတ်တယ်မဟုတ်လား မုံစေးလည်းမှန်တယ်မွဲပြကြစေတဲ့ဆေးလည်းမှန်တယ်ဒါကြောင့်မလို့မရှိလည်းပဲရှိသလောက်ဖဲ့ပြီးတော့ပေကံလှူဒန်းစွန့်ကြဲဝေပါဟုတ်ကလားမုံစေဟုဤပေလူတတ်သောခြေစေကြော်ဒီတဲ့ပေးတာခြေစေတဲ့ဟုတ်သလားဒါကြောင့်ပေးပေးနေကြတာနော်ဒါကြောင့်ပေးပေးနေကြတာသူတို့ပေးတာအလွဲပေးနေတာပေလူတတ်သောခြေစေကြော်ဒီ လူဘောဌာနဤလောက၌စိတ်ကကြည်စွာစေတနာနှင့်တရာဝမ်းတွင်ပေးကမ်းခြင်းငါရခြင်းလက်သာဝမ်းမြောက်စွာသည်မင်္ဂလာလွန်မြတ်ဖြစ်တရာယုံကြည်မှုတရာတရားအဖြစ်နဲ့ကြည်လင်တဲ့စိတ်ထက်သန်တဲ့စေတနာနဲ့ပေးကမ်းလှူဒါန်းတယ်ဆိုလို့ရှိရင်အမှန်တန်ကောင်းတယ်တဲ့တနည်းအားဖြင့်ဆိုလို့ရှိရင်လည်းပဲရတာတဲ့ယူရတာတဲ့ပေးရတာကပိုးပြီးတော့ကောင်းပါတယ်တဲ့ ယူရတာတဲ့ပေးရတာဘာလို့ကောင်းတယ်လဲဆိုတာပေးတယ်ဆိုတဲ့ကပေးနိုင်လို့မဟုတ်လားပေးနိုင်တယ်ဆိုတဲ့ကပေးနိုင်အောင်ရှိလို့မဟုတ်လားအဲ့ဒါလို့ပေးနိုင်အောင်ရှိဖို့ကိုလည်းပဲရှေးကတော့ကပေးခဲ့ရတယ်လှူခဲ့ရတယ်ဟုတ်တယ်မဟုတ်လားအဲ့တော့ပေးနိုင်အောင်ရှိတယ်ဆိုတဲ့ကဒီလူအတွက်မင်္ဂလာမဟုတ်ပေဘူးလားအဲ့ဒါပြောတာဆိုသရာမရှိ ဘုန်းကြီးတို့စိတ်တရားမှာအဲ့ဒါလို့သွားတာဒီရှေ့ရဟာကခေါင်းစဉ်ထားတာ။ဒါစိတ်မဲစိတ်မဲများကိုဖြူစင်စေတဲ့စိတ်16ပါးဆိုတာခေါင်းစဉ်လိုက်တာဆင်းပြီးတော့မှအဲ့ဒီအငြင်းမဲတွေကိုဘယ်လိုနည်းနဲ့ဖြူစင်အောင်လုပ်ရမလဲဆိုတာနောက်ထပ်အဲ့ဒီကဆောင်းပုတ်အကျယ်တွေနဲ့တဖြည်းဖြည်းသွားတာဘုန်းကြီးတို့အခုတဟွာတွင်လုံးဟောခဲ့တာကအဘိဓါဝိသမလောဘပဲအကြံမြင်ကုန်ခဲ့သေးတယ်ဗျာပါဒတောင်မရောက်သေးဘူးအဲ့ဒီအိတ်တာမစ္စရိယဆိုတာအဝေးကြီးရှိသေးတယ်ဒါနေပင်ဒါပေမဲ့ ဘုန်းကြီးတို့တရားဓမ္မတွေအိတ်တာတရားရဲ့မကောင်းမုံယုံညမုံကိုသိပြီးတော့ဘယ်လိုပယ်ရှားရမယ်ဆိုတာသိစေခြင်းလို့ဘုန်းကြီးကဖြတ်ပြီးပြလိုက်တာ မစ္စရိယဆိုတာနှမျောတွန့်တို့တာမိမိပစ္စည်းကိုနှမျောတွန့်တို့တာမိမိချစ်ခင်တဲ့ပုဂ္ဂိုလ်ကိုသူတို့ဘာမဆက်ဆံစေလို့တာမိမိပစ္စည်းကိုသူတို့ဘာမဆက်ဆံစေလို့တာဒါနှမျောတွန့်တို့တာ မစ္စရိယပဲလို့မှမိမိရှိတဲ့အပြစ်ကိုသူတို့ဘာမသိအောင်ဖုံးထားလို့တဲ့စိတ်ဟာမာယာစိတ် လှည့်ပတ်တဲ့စိတ်ခေါ်တာပေါ့မိမိမှမရှိတဲ့ဂုံကိုရှိလေသေးအောင် သူများအထင်ကြီးအောင်ဟန်ဆောင်ဝါကြွားလိုတဲ့စိတ်ဟာတာထေယစိတ်ကောက်ကျစ်တဲ့စိတ်ပေါ့မာယာစိတ်ဆိုတာလှည့်ပတ်တဲ့စိတ်တာထေယစိတ်ဆိုတာကောက်ကျစ်တဲ့စိတ်နှမျောလေပြီးမစ္စရိယာမိမိပညာဖုံထားမာယာဂုံမရှိပြန်ရှိဟန်ဆောင်ကထုတ်ဖော်ကမှတ်ကြတာထေယဆို က်ထန်ရင်ထန်ပါပဲတဲ့ထန်ပါဆိုတာကြမ်းတမ်းတာစိတ်ခက်ထန်လာပြီဆိုလို့ရှိရင်အဲ့ဒီလူကြမ်းတမ်းတယ်အဲ့ဒီခက်ထန်တဲ့စိတ်ဆိုတာလဲမာနစိတ်ပဲဒေါသစိတ်ဆိုတာကဟုတ်မနဲ့ထပြီးတော့သူဟာဒေါသဖြစ်เสียအာယုံပြောက်သွားရင်ပြေသွားရောမကြမ်းတမ်းဘူးမာနကတော့မာနရှိနေတဲ့ပုဂ္ဂိုလ်ကတော့အမြဲတမ်းသူ့ကိုသူသူများတဲ့ตาတဲ့ထင်းပြီးဘဝင်မြင့်နေတော့သူ့စိတ်ဟာအမြဲတမ်းကြမ်းတမ်းမနေဘူး ကျမ်းမ်းနေတယ်အဲ့ဒါဓမ္မဟိုတော်တော်တော်ဆိုးတဲ့စိတ်ဒီစိတ်ကလည်းပဲအမှန်တမ်းမချမ်းသာတာလူထောင်ထောင်တောင်းတောင်းဖြစ်တယ်လို့စိတ်ကလည်းထောင်ထောင်တောင်းတောင်းကြီးပဲဟုတ်ဘူးလားမချမ်းသာဘူးမန်ခေထံကဓမ္မမှန်စွာ သူတကယ်ပူပြုလို့တာရံပါ သူများတဲ့တဆပူပြုလို့တဲ့စိတ်ဟာတာရံပါစိတ်တယ်သူများတဲ့ကဲပူပြီးတော့ပြုလို့တဲ့စိတ်ဆိုတာမကောင်းတဲ့စိတ်နဲ့မကောင်းတဲ့အကုသိုလ်ဘက်မှာသူများကို သူမြကိုပိုးပြီးတော့သူမြတဲ့ကဲပိုးပြီးပြုတ်လို့လို့တာကာရမစိတ်တခါကောင်းတဲ့ဘက်မှာလည်းမကောင်းတဲ့စိတ်နဲ့ကဲပိုးပြီးပြုတ်လို့လို့ပြုတ်လို့တာဟာတာရမဥပမာဆိုကြပါစို့အဲဟိုဘက်အိမ်ကနှစ်သိန်းကုန်လှူတယ်တဲ့မလေးအေးဒီလိုဆိုလို့ရှိရင်ငါက၄သိန်းကုန်လှူမှာဟောအဲငါက၄သိန်းကုန်လှူမှာဆိုတာဒါနစေတနာဟုတ်ကဲ့လားမဟုတ်ပါဘူးဘာလို့တဲ့စိတ်တော့အဲသူ့တဲ့ตาကျင်တဲ့စိတ်မဟုတ်လားအဲ့တော့ကုသိုလ်စိတ်လားအကုသိုလ်စိတ်လား အဲ့ဒါမျိုးသာရဏံပါမလောက်ရဘူးတဲ့ဒီလိုမဟုတ်လို့အော် तू က2သိန်းကုန်လှူတယ်အဲတော်တာပဲ2သိန်းကုန်လှူတို့များသူ့ရဲ့ပို့ပြီးတော့3သိန်း4သိန်းကုန်များလှူမဲ့ဆိုရင်တော့သူ့ရဲ့ပို့ပြီးတော့ကုသိုလ်ရမှာပဲအဲ့ဒါလို့ကုသိုလ်ပို့ရင်နဲ့စိတ်နဲ့လှူမဲ့ဆိုရင်တော့သာရမဟုတ်မလားမဟုတ်ဘူးသူတဲ့ကဲပိုးပြုလို့တာရံပါထောင်လွှားမာနယိကမတာ ထောင်လွှားတက်ကြွတဲ့စိတ်ဟာမာနစိတ်စိတ်မြင့်နေတာပွင်မြင့်နေတာ ရစ်ကမရာဆိုတာမှန်ရစ်တဲ့စီစိန်မှန်ရစ်တဲ့အလှမှန်ရစ်တဲ့ပစ္စည်းဥစ္စာမှန်ရစ်တဲ့ဂုံမှန်ရစ်တဲ့စာတမှန်ရစ်တဲ့ပညာတမှန်ရစ်တဲ့အဲ့ဒါပြောတာဒါတွေမာနမဒခေါ်တယ်မဒဆိုတာလည်းမာနပဲထောင်လွန်းပြီးအတိမာနသာကုသိုလ်များမိညာပမာဒာအထောင်လွန်ပြီဆိုလို့ရှိရင်တော့အတိမာနတဲ့မာနအကြီးလွန်ပြီဆိုရင်တော့အတိမာနဒါပြောတယ်နော် ကုသိုလ်တရားတွေမေ့တယ်ဆိုလို့ရှိရင်ပမာဒတဲ့ဒါနပြုဖို့မေ့နေတယ်သီလဆောက်တည်ဖို့မေ့နေတယ်ဘာဝနာတရားပွားများထုတ်ဖို့မေ့နေတယ်ဝေယဝဇ္ဇကုသိုလ်လုပ်ဖို့မေ့နေတယ်သူတစ်ပါးကူညီဖို့မေ့နေတယ်အစရှိသည်ဖြင့်ကောင်းတဲ့လုပ်ငန်းတွေအပြည့်ကင်းတဲ့လုပ်ငန်းတွေပြုလုပ်ဖို့ရမေ့တာဟုသမျှပမာဒပဲဆိုမံခေထံကဓမ္မ ပကိလေသာတရား16ပါးတဲ့စိတ်ကိုညင်မဲစေတဲ့တရား16ပါးတဲ့နော်အဲ့ဒီ16ပါးအပြင်တခြားတခြားလည်းပဲဒီ16ပါးလိုပဲလူကိုညှဉ်းနှွမ်းစေတာမကောင်းကျိုးဆိုးကျိုးပေးစေတတ်တဲ့အရာတွေလည်းပဲဥပကိလေသာကိလေသာတွေပါပဲတဲ့ဤ16ပါးစိတ်အားမဲစေဝဋ္ထတုံမှထုတ်ပြသလေကိလေမှန်သမျှကြံ့ညာတာတွေ သူတို့လည်းစိတ်မဲညစ်ညူးစေဆို ဒီတော့အဲ့ဒီစိတ်အငြင်းမဲတွေကိုဝိပဿနာရှုခိုက်မှာတရင်ကဘာဝိခမနာဘာဟာအဖြစ်ပယ်ထားနိုင်တယ်အမြင့်ပြတ်တော့မပယ်နိုင်ဘူးတခါပြောခဲ့တဲ့နီး6ပါးနဲ့စင်ကြအောင်လျှော်ဆေးပြန်လည်းပဲတရင်ကဘာဝိခမနာဘာဟာအဖြစ်နဲ့ပဲပယ်နိုင်တယ်အမြင့်ပြတ်မပယ်နိုင်ဘူးဒီစိတ်အငြိအကျေးတွေကိုမဲ့ညံနဲ့မှအမြင့်ပြတ်ပယ်နိုင်တယ်တဲ့အဲဒါအဲ့ဒီမဲ့ညံကသန္တာပတ္တိမဲ့ညံက မနာလိုတဲ့အိတ်တာဝန်တိုတဲ့မစ္စရိယမိမိအပြစ်ကို ဖုံးလိုတဲ့မာယာမရှိတဲ့ကုံရှိဟန်ဆောင်ပြီးတော့ရှိဟန်ဆောင်လိုတဲ့တာထေယစိတ်ကိုယ့်ရဲ့သာသူတက်ပြိုင်တဲ့ပလာဒစိတ်သူကျေစုခြေဖြစ်တဲ့မခအဲ့ဒီ6ပါးကိုသောတာပတ္တိမဉ္ဇဏ်ကအမြင့်ပြပယ်တတ်ပြလိုက်ပါတယ်တဲ့ဒါကြောင့်သောတာပတ္တိမဉ္ဇဏ်ရလို့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်များမနာလိုစိတ်ဆိုတာမရှိပါဘူးတဲ့အဲ့ဒါမှတ်တာ သောတာပန်များဗာစိတ်မရှိတယ်လေမနာလိုစိတ်မရှိဘူးတဲ့နှမျောတွန့်လို့စိတ်လည်းမရှိဘူးတဲ့ကိုယ့်အပြစ်ကိုဖုံးလို့တဲ့စိတ်လည်းမရှိဘူးတဲ့မရှိတဲ့အကုန်ရှိဟန်ဆောင်ပြီးကြွားဝါလို့တဲ့စိတ်သာထေရလည်းမရှိဘူးတဲ့ကိုယ့်တဲ့သာသူတက်ပြိုင်လို့တဲ့ပလာသစိတ်လည်းမရှိဘူးတဲ့သူဘကျေစုခြေပြတဲ့မခစိတ်လည်းမရှိဘူးတဲ့အဲ့တော့တချို့မှာ အာကျမတို့တော့တရားဘလောက်ကြာအထုတ်တာလဲအဲညံစဉ်ကကိုးခဆယ်ကတော့အနာနေရပြီအဲ့ဒါမညံရသောတပတ္တိမညံရလို့သောတပန်ဖြစ်ပြီဆိုလို့ရှိရဲ့အဲ့ဒီလူအကဲခတ်လို့မရဘူးလားအဲဒီအိတ်တာမစ္စရိမာယာတာထေယပလာတမေခသုတနာရှိသလားမရှိသလားကြည့်လိုက်ရင်ဒါမသိတာဘူးလားရှိသေးရဲ့နော်သူဟာမဟုတ်သေးဘူးဟုတ်ကဲ့လားသူရတဲ့မဲ့ဟာပါဇာရရနေတာပဲမဟုတ်ပေဘူးလားညံရရတာမဟုတ်ဘူး သောတာပတ္တိမေဣဘေယဣဒ္ဓမစ္စရိထဲဘိမာယာသာထေပလာတမေခါ6ဖြာမြစ်ပြရှင်ပေခြင်းပထမပထမဆိုတာပထမမေသောတာပတ္တိမေဆို သဂရာဂာမိမဲ့ညာဒုတိယမဲ့ညာကတော့ကိလေသာကိုတစ်ခုလုံးအမြင့်ပြအောင်ပယ်တာမရှိဘူးအဲ့ဒီကိလေသာရဲ့ဒစိတ်တဒေသာသောအတိုင်းအတာကိုအတိုင်းအတာကိုအမြင့်ပြအောင်ပယ်တာပဲရှိတယ်ဒါကြောင့်မလို့အထကရာဆရာကဒီနေရာမှာသဂရာဂာမိမဲ့ကိုမထည့်ထားဘူးဒါကြောင့်အနာဂါမိမဲ့ကိုပြောတယ်တတိယမဲ့ဖြစ်တဲ့အနာဂါမိမဲ့ညာရပြီဆိုလို့ရှိရင်တဲ့အဲ့ဒီအနာဂါမိမဲ့ညာကဗျာပါဒခေါ်တဲ့သူတစ်ပါးအကျိုးဖြစ်စည်းစေလိုတဲ့စိတ်လဲပယ်တတ်ပြတဲ့တဲ့ ဒေါသခေါ်တဲ့စိတ်ဆိုးတာကိုလည်းပယ်တတ်ပြစ်တယ်တဲ့ဥပနာဟခေါ်တဲ့ယဉ်ညို့ဖွဲ့တဲ့စိတ်ကိုလည်းပယ်တတ်ပြစ်တယ်တဲ့ပမာဒခေါ်တဲ့ကုသိုလ်တရားတွေမေ့တဲ့စိတ်လည်းပဲပယ်တတ်ပြစ်တယ်တဲ့ဗျာပါဒကောဒဥပနာဟပမာဒဒီလေးခုကိုအနာဂမိမဲ့ညာကအမြင့်ပြတ်ပယ်တတ်လိုက်တယ်ဟုတ်ကဲ့လားအဲ့ထက်မှပမာဒပယ်တတ်နိုင်တာအကောင်းဆုံးပေါ့ပေါ့ဟုတ်ဘူးလားကုသိုလ်တွေမေ့ပါအောင်လားဒါပယ်လိုက်ရင်မမေ့တော့ဘူးကုသိုလ်မမေ့သမျှကုသိုလ်စိတ်တွေကြီးဖြစ်နေမှာပေါ့ ။ဒါအနာဂါမိမဉဏ်ရသလားမရဘူးလားဆိုတာအဲ့ဒီလူစိတ်ဆိုးသလားမစိတ်စိတ်မဆိုးဘူးလားဆိုတာစမ်းကြည့်မသိဘူးလား။သိပါရဲ့ဗျာ။သိပါတယ်ဟုတ်ကလား။လွယ်လွယ်ပဲအသာသွားဒုံးနဲ့ရိုက်ကြည့်ပေါ့။မဟုတ်ဘူးလား။ဒုံးနဲ့ရိုက်ကြည့်လို့စိတ်ဆိုးသေးရင်တော့သူဟာအနာဂါမိမဉဏ်မရသေးဘူးသိကြတယ်။ရတယ်လို့ပြောပါဇက်ရပဲဖြစ်မယ်နော်။ အနာဂါမိမဲ့ဤပေရာပြာပါကောဒဥပနာဟာပမာဒဟုလေးခုမှန်စွာမြစ်ပြရှင်ပေခြင်းတတ္တိယာဆို တတိယမဲ့ပြီးတော့စတုထမဲ့ဖြစ်တဲ့ရဟတမဲ့ညာကအမြင့်ပြပဲရှင်းတာကတော့အဘိဇာလောဘထံပါတာရံပါအတိမာနမာနမဒအဘိဇာဆိုလဲအမှန်တော့အဘိဇာဆိုတဲ့စိတ်ထားကိုတော့သောတာပတ္တိမက်လောက်ကြရပယ်ခဲ့ပါပြီသို့တော်လည်းပဲဒီနေရာမှာအဘိဇာကိုလောဘလိုချင်တတ်မဲ့မှုလို့ဒီလိုယူထားတော့အနာဂါမိမဉ္ဇဏ်ရ ဇာနဲ့ဓမ္မဘုံမှာတတ်မဲ့တဲ့လောဘကအနာဂံပုဂ္ဂိုလ်မှာရှိနေသေးတယ်ကာမဘုံမှာတတ်မဲ့တဲ့လောဘတွေကတော့ပယ်ပြီးပါပြီနာဂံမှာအမြင့်ပြပယ်ပြီးပြီဒါကြောင့်မလို့အရဟတမေညာကြတော့လောဘလို့တရကိုကောက်ရတဲ့အဘိဇာရဲ့လောဘရဲ့ပြီးတော့ထောင်လွှားတက်ကြွရတဲ့မာနထံပတာရံပသူ့ရဲ့ကဲပိုပြုလုပ်လို့တဲ့တာရံပမာနစည်းစိမ်ရတဲ့မရပြီးတော့ မာနကြီးလွန်းတဲ့အတိမာနအဲ့ဒါတွေအရဟတမေညာကြတော့အကုန်လုံးအမြင့်ပြပဲရှင်းပြပြီတဲ့ဘာကိလေသာမှမကြံတော့ဘယ်ဥပကိလေသာမှမကြံတော့ဘာအငြိချင်းမှမကြံတော့အကုန်လုံးရှင်းသွားပြီစင်ကြဲသွားပြီပေါ့အရဟတမေပဲဖြက်ဒီမှာအဘိဇာလောဘဓမ္မသာရမအတိမာနမာနမတာမြင့်ပြရှင်းပဲခြင်းစတုထာဆို ဒါကြောင့်ဘုန်းကြီးတို့ပြိဿဟာယနေ့စိတ်ထားဖြူပွေးချမ်းသာရေးတရားတော်ကိုနာကြားရတဲ့ဓမ္မသဝနာကုသိုလ်နဲ့ဒါနသီလဘာဝနာကုသိုလ်စုစုတို့ကြောင့်မိမိတို့ရဲ့စိတ်အစဉ်မှာတင်နေတဲ့လောဘဒေါသမောဟအငြိအကျေးကိုတတိပဋ္ဌာန်ဝိပဿနာနဲ့စင်ကြယ်အောင်လျှော်ဆေးနိုင်ကြတဲ့ဖြင့်ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။ ကိုင်သာမျက်နှာ၅ကဓမ္မကြေးမုံတွင်တင်းရည်စစ်ဆေးပါဆိုတဲ့ဆောင်းပုတ်နဲ့တရားသိမ်းရမယ်သိနေကြဆိုတန်ရှင်းကြည်လင် တရင်ကျွလာကြီးနေ့ဝါကျွတ်သွားပြီတဲ့ယဟန်တော်များ3လဝါရင်ကာလပတ်လုံးတနေရာရီမှာနေပြီးတော့ဝါဆိုပြီးမိမိတို့စွန့်နိုင်သမျှပရိယပฏิပတ်တရားများကျင့်ကြံပွားများအထောက်ကြတာဝတိဏနတ်ပြည်တက်ပြီးတော့မေတော်ဖြစ်တဲ့တန်တုတ်တိတနတ်သားကိုမူပြုပြီးအဘိဓမ္မာတရားဟောကြားတဲ့တဝါရင်လုံးဟောကြားပြီးတော့တရိညွလာပြည်နေ့မှာ လူတို့ပြေသင်္ကတနဂိုပြည့်နေရာမှာတာဝတိဏနတ်ကြီးကဆင်းကြွတော်မူတဲ့နေတဲ့ဒါကြောင့်မို့အပြီးတော့မှနေလို့သတ်မှတ်ကြတာဒီကနေ့1346ခုနှစ်တရင်ညွတ်လာပြီနေ့1984ခုနှစ်အောက်တိုဘာလ9ရက်နေ့ နေ့လယ်3နာရီနဲ့မိနစ်20 20မိနစ်အချိန်မှာဘုန်းကြီးတို့တရားဝဲစဆက်ဟောရမယ့်တရားကဘာတရားပါလဲစိတ်ထားဖြူဖွေးချမ်းသာရေးတရားတော့ဟုတ်ကဲ့လားအဲ့တော့မရတဲ့ပုံကိုယ်တွေရှိအောင်မယ်ဆိုတော့တရားဆောင်ပုဂ္ဂိုလ်တွေဝေအောင်ပါတဲ့ထားဖြူဖွေးချမ်းသာရေးတရားကောင်းစဉ်ကြည့်လို့ရှိရင်မယ် ဒီတရားဟာဘာအကြောင်းဆိုတာသိပြီပေါ့ကြဲကြဲပြမြတ်တော့မဟုတ်ပါဘူးအကျဉ်းရုပ်ပဲအကျဉ်းရုပ်ဟောရင်ကပဲမကုန်နိုင်ဘူးဖြစ်နေစိတ်ထဲမှာလောဘဒေါသမောဟအငြိအကျေးတွေကန့်ညိနေလို့စိတ်ဟာညင်နွမ်းနေညစ်ပင်နေတယ်ဆိုလို့ရှိရင်မချမ်းသာဘူးတဲ့စိတ်ထဲမှာလောဘဒေါသမောဟအငြိအကျေးမကန့်ညီပဲဖြူဖွေးစင်ကြယ်မှပဲအဲ့ဒီစိတ်ဟာချမ်းသာတယ်။ဒါကြောင့်မို့ချမ်းသာဖို့ရအတွက် အလိုအဆုံးကတော့စိတ်ထားဖြူစင်မှုပဲတဲ့စိတ်ထားမဖြူစင်သမျှတော့ဆင်းရဲတယ်တဲ့စိတ်ထဲမှာလိုချင်တတ်မဲ့မှုလောဘတွေဖြစ်နေလဲဆင်းရဲတယ်စိတ်ဆိုးစိတ်ပြတ်မှုဒေါသတွေဖြစ်နေလဲဆင်းရဲတယ်အမှန်တိုင်းမသိတဲ့မောဟဖြစ်လဲဆင်းရဲတယ်ထောင်လွှတ်တက်ကြွတဲ့မာနအညစ်အကြေးဝင်လဲပဲဆင်းရဲတယ်မနာလိုတဲ့အိတ်သာနှမျောတွန့်တူတဲ့မစ္စရိယဒီစိတ်အညစ်အကြေးစိတ်ထဲဝင်လဲဆင်းရဲတယ် စိတ်ပြန့်လွင်တဲ့ဥဒိစ္စနောက်ကြောင်းပြန်တွေးပြီးစိတ်ဆင်းရဲတဲ့ကုက္ကုစဒီညစ်ကြေးတွေစိတ်ထဲဝင်လဲဆင်းရဲတယ်စိတ်ရောစေတသိက်ရောလေးလံထိုင်မှိုင်မှုထိနာမိတာဆိုတဲ့အညစ်အကြေးဝင်ရင်လဲဆင်းရဲတယ်တဲ့အစရှိသည်ဖြင့်စိတ်အညစ်အကြေးတွေဝင်ဆင်းရဲတာကြီးပဲအဲ့ဒီအညစ်အကြေးတွေမတင်ဖြူစင်းနေမှပဲချမ်းသာတယ်အဲ့ဒီအညစ်အကြေးတွေကိုကျမ်းဂန်က အများမှာ ဖြစ်တတ်တဲ့အညစ်အကြေးတွေနာမည်တက်ပြီးတော့ဖော်ပြထားတယ်မေဇိမနိကေမူလပါဏာတအဲဥပရိပါဏာတဝဋ္ထတုံမှာမြတ်စွာဘုရားဟောထားတဲ့အများမှာ အဖြစ်များတဲ့ဥပ္ပကိလေသာ116ပါးဆိုတာဟော